ကဲတရားနာကြမယ်နော်ဘုန်းကြီးတို့ရှင်ဘက်ကဓမ္မစကြာဓမ္မစကဗုဒ္ဓနာတောက်ဓမ္မစကြာတောက်ကိုပြောခဲ့ပါဒီတော့မှဘုန်းကြီးတို့မကင်ရှစ်ပါးနဲ့ပတ်သက်ပြီးပြောပြီးသွားရုံနော်ဒါစကြာတောက်ရဲ့လူရင်းပြန်ပြောအောင်နော်မြတ်စွာဘုရားက ရားဖြစ်ပြီးတော့နောက်ပိုင်းမှာပိဿဝေငါကိုတရားဟောပါတယ်။ဘာသာဟောလဲဆိုအစွန်းနှစ်ပါးကိုရှောင်ပြီးတော့ကျင့်ရမယ်။အစွန်းနှစ်ပါးဆိုတာကပျော်စရာအောင်နဲ့နေတာစိတ်ကိုပျော်အောင်ထားတာဒါလည်းအစွန်းတစ်ဖက်။နောက်တစ်ခုကနိမလမ္မာတွေကျင့်တာအစာရည်သာငါခံကျင့်တာအပူထဲမှာထိုင်ကျင့်တာအေးထဲမှာထိုင်ကျင့်တာ အဲ့ဒါမျိုးကလည်းနီမာလှမှာပဲဒီအစွန်းနှစ်ဖက်ကိုပယ်ရှားပြီးတော့မေဇီမာပရိပဒမဂ္ဂင်၈ပါးလမ်းစဉ်နဲ့ညီကျင့်ရမယ်မေဇီမာပရိပဒဆိုအလယ်လမ်းစဉ်ကို ပြောင်းမဟုတ်နော်မဂ္ဂင်၈ပါးနဲ့ညီတဲ့အကျင့်မှန်သမျှဒါမေဇီမာပရိပဒပဲအဲ့ဒီမေဇီမာပရိပဒလမ်းစဉ်နဲ့ကျင့်ရမယ်အဲ့ဒီမေဇီမာပရိပဒအလယ်လမ်းစဉ်မဂ္ဂင်၈ပါးလမ်းစဉ်နဲ့ဖះရှင်ဟာ အာနာပါနာကိုအာထုတ်ခဲ့တဲ့အတွက်မဲ့ညာဖူညာရခဲ့တယ်တနည်းအားဖြင့်ဖျားဖြစ်ခဲ့တယ်ဒါဝန်ခံပြီးဟောတယ်ပေါ့ဗျအဲကြောင့်မို့တထဂတိနာဘိတံဗုဒ္ဓအဲ့ဒါပြောပါတယ်အဲတော့မေဂိရှိပါလမ်းစဉ်ကို လိုက်လာကျင့်သုံးတဲ့အတွက်အကျိုးခုနှမျိုးရခဲ့တယ်စကုခဲ့တဲ့နေ့မျက်စိဖြင့်မြင်တယ်လို့ညာမျက်စိဖြင့်မြင်တယ်ညာနာကရဏီအမှန်တိုင်း မြင်သွားတဲ့အတွက်အသိဉာဏ်နဲ့ရင်းကျက်ပြည့်စုံသွားတယ်ဥပဒမာယအသိဉာဏ်တွေရလာတဲ့အတွက်စိတ်ကအေးချမ်းသာငြိမ်းချမ်းသာပူပန်မှုတွေမရှိတော့ဘူးအပိညာယအသိဉာဏ်တွေဒီအေးချမ်းလာတဲ့ကာယအသိဉာဏ်တွေကတွင်ဖြစ်တယ်မြင့်တဲ့ထိုးထွင်းပြီးသိလာတယ်တံဘောဓာယကိုယ်ပိုင်ဉာဏ်နဲ့ထိုးထွင်းသိတယ်သူများပြောလို့မဟုတ်ဘူးကိုယ်ပိုင်ဉာဏ်နဲ့ထိုးထွင်းသိတယ် နိဗ္ဗာန်ယကိုယ်ပိုင်ညာနဲ့ထိုးထွင်းသိတော့ဒုက္ခချုပ်ငြင်းရနိဗ္ဗာန်ကို မျက်မှောက်ခံစားရတယ်ဒါပြောပါအဲ့ဒီမဂ္ဂ၈ပါးလမ်းစရာဘာတွေလဲဒီနေရာမေဇိမပရိပလမ်းစရာဘာတွေလဲဆိုတော့သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပပညာမဂ္ဂ၂ပါးသမ္မာဝါစာသမ္မာကမ္မန္တသမ္မာဇီဝပညာ သီလမဂ်ခင်၃ပါးသမ္မာဝါယမသမ္မာတတိသမ္မာသမာဓိဓမ္မသမာဓိမဂ်ခင်၃ပါးခါလေးမှတ်ထားမယ်နော်အရှင်ဘတ်တော်ကဘုန်းကြီးတို့ဟိုအလုပ်ပိုင်းလေးနဲ့ပတ်သက်နည်းနည်းပြောခဲ့ပါဒီຢာတွေကိုမဂ်ခင်လေးတွေခွဲပြတယ်နော်ပထမမဂ်ခင်ကပါလဲဒီပုဗ္ဗဘာကမဂ်ခင်တို့အဲမူလဗုဒ္ဓမဂ်မူလအခြေခံမဂ်ခင်တို့ပုဗ္ဗဘာကမဂ်ခင် ဒါလေးတွေဘုန်းကြီးတို့အခုဆောင်ပုံလေးနဲ့နည်းနည်းပြောခဲ့တော့ပေါ့အဲ့ဒါလေးလည်းအင်မတန်ကောင်းပါတယ်တရားအထုတ်တဲ့ပုဂ္ဂိုလ်ကြအဲ့ဒါလေးတွေသိထားသိမှတရားလုံးလုံးကောင်းတော့အဲ့တော့အဲ့ဒီမဂ္ဂင်နဲ့ပတ်သက်ပြီးတော့ဘုရားတရားထုတ်ပုံဒီလေးတွေဒါလေးတွေတရားနားလေထား ဓမ္မဟိုကိုလုံနေတဲ့တရားကဓမ္မတိကြိုင်လောက်လို့ရတော့နော်တရားထုတ်တော့မယ်ဆိုရင်ဘုန်းကြီးတို့ဗာလေအခြေခံဒီမူလမကင်ပြည့်စုံမူလအခြေခံမကင်တမဒိဋ္ဌိနဲ့ကာမတက္ကရတမဒိဋ္ဌိနဲ့သီလမကင် သုံးပါးပြည့်စုံရတယ်သီလပြည့်စုံမယ်ကံကံအကျိုးလက်ခံတဲ့ကာမတက္ကရတမဒိဋ္ဌိညံခေါ်တာပေါ့လေဒါလည်းပြည့်စုံမယ် အဲကြောင့်မူလပုဗ္ဗအရိယသုံးဝမကင်မြတ်ပြီးတော့ပုဗ္ဗဘာကမကင်ပုဗ္ဗဘာကမကင်ဆိုတော့အဲမူလမကင်ပြည့်စုံပြည့်စုံသွားတဲ့ခါကျပုဗ္ဗဘာကမဖြစ်အောင်ဆိုဝိပဿနာဉာဏ်นี่ပြောတာဝိပဿနာဉာဏ်นี่ဖြစ်ဖို့ဆိုရင်တမာရီမကင်လို့တယ်တမာဝေမတမာတတိတမာတမာရီကိုမှတ်နေတဲ့အာယုံမှာမှတ်စိတ်နဲ့အာယုံကပ်ဖို့ရည်ကြည်တယ်မြဲတတိမြဲဖို့ရည်ကြည်တယ် တတိမြဲအောင်ကောက်အောင်လုပ်ရမယ်တတိမြဲဖို့ကောက်ဖို့တမဝိမအကြောင်းကြဆိုင်ပေးရမယ်ကုပေးရမယ်တမဝိမအကြောင်းကြမဆိုင်တတိမမြဲဘူးမမြဲရင်တမာရီမဖြစ်ဘူးပေါ့တမဝိမအကြောင်းကြဆိုင်ပြီးလို့တတိကမတ်ဆရာအောင်နဲ့ကတ်သွားမြဲသွားပြီဆိုရင်တော့တမတမာရီဖြစ်သွားတယ်ဧကကရဧကအကအာယုန်တခုတည်းကတ်သွားပြီကတ်သွားပြီဆိုရင်တမာရီတမာသင်္ကပ္ပဝိပဿနာဉာဏ်နဲ့ န်းကြီးတို့တရားထုတ်တဲ့အခါကျတော့ပြောခဲ့တဲ့အတိုင်းမူလအခြေခံမဲ့ကနေပြီးဆုံးရတယ်။တမာဒိဋ္ဌိတမာကမ္မတက္ကရာတမာဒိဋ္ဌိကံကံကျိုးယုံကြည်လက်ခံတဲ့ဉာဏ်နဲ့လည်းပြီးဆုံးရတယ်။ပြီးတော့သီလမဲ့ခင်နဲ့လည်းပြီးဆုံးရတယ်။အဲဒါကြောင့်မှသူကတရားထုတ်လို့ဖြစ်နိုင်တာ။အဲလိုတရားထုတ်တဲ့အခါကျတော့ တမာရီမက္ကင် ပြည်စုံလုံးမှပုပ္ပဘာကဝိပဿနာမက္ကင်ကဖြစ်နိုင်တော့တမာရီမက္ကင်ပြည်စုံလို့တမာရီမက္ကင်ပြည်စုံလာပညာမက္ကင်ဖြစ်မှာပေါ့ဗျာအဲ့ဒါပြောတယ်ဒီတော့ဒီမြတ်စွာဘုရားကမစ္စည်းမပရိပဒာမဂ္ဂင်၈ပါး အကျင့်လမ်းမှာဖြင့်ကျင့်သုံးပြီးတော့အမှန်တရားတွေနော်အာနာပါနာပေါ့ဗျာမဂ္ဂင်မဂ္ဂင်၈ပါးလမ်းလမ်းစဉ်နဲ့အာနာပါနာကိုကျင့်ကြအထုတ်တယ်ကျင့်ကြအထုတ်ပြီးတော့အမှန်တရားတွေသစ္စာ၄ပါးတရားတို့အဘိညာယထူသောဉာဏ်ဖြင့်အသိဉာဏ်ထူဖြင့်သိသွားတယ်တံဘောဓာယကိုယ်တိုင်ကိုယ်ကြသိတယ်ဒါတော့အမှန်တရားတွေကို ထူးသောဉာဏ်တွေပဲသိလာတယ်အမှန်တရားတွေကိုယ်တိုင်ကိုယ်ကြသိတယ်ဆိုတော့ဒီအမှန်တရားတွေကဘာတွေလဲနံပါတ်1ကတော့ဒုက္ခသစ္စာပေါ့ဆင်းရဲတာအမှန်တရားတစ်ခုသမုဒိယသစ္စာဆင်းရဲခြင်းရဲ့ဖြစ်ကြောင်းအမှန်တရားတစ်ခုနံပါတ်3និရောဓသစ္စာဆင်းခြင်းငြိမ်းရာချမ်းသာအစစ်မှန်တစ်ခုနံပါတ်4ကမေဃသစ္စာဆင်းရဲ ကျင်ငိမ့်ရာရောက်ကြောင်းပေါ့အကျင့်လန်းကောင်း အစစ်မှန်တရားတခုဒီလိုစစ်မှန်၄ခုတရားရှိစစ်မှန်၄ခုရှိတာပေါ့အဲ့ဒီအမှန်တရားကိုသိဖို့အရေးကြီးဆုံးပါပဲဘာကြောင့်ပြောရလဲဆိုရင်ဆင်းရဲအစစ်မှန်ကိုသိမှဒီဆင်းရဲကိုဘုန်းကြီးတို့ရှောင်နိုင်မှာပေါ့ပြီးတော့ဆင်းရဲခြင်းအကြောင်းကိုလည်းသိမှဒီအကြောင်းကိုဖယ်ရှားပြီးတော့ရှောင်နိုင်မှာ ရှင်ရဲ့ခြင်းရဲ့ရှင်ရဲ့ငြိမ်းရာအစစ်မှန်ကိုလည်းသိမှတကယ်ငြိမ်းချမ်းရာကိုရောက်အောင်သွားနိုင်တယ်အဲ့လိုသွားဖို့အကျင့်နီလန်းကုန်းတွေလည်းသိမှငြိမ်းရာကိုရောက်သွားနိုင်ရောက်နိုင်တယ်ဒါကြောင့်သစ္စာလေးပါသိဖို့အရေးကြီးအမှန်တရားသိဖို့အရေးကြီးတယ်ဆိုဖေဟာမိတ်တော့အဲတော့အမှန်တရားကိုသိတဲ့ဘိုင်းမှာ သာဗုဒ္ဓဘာဆက်မိန်များလဲနောက်တော့ဖြည်းဖြည်းနားလည်လာနိုင်မယ်သစ္စာဉာဏ်သစ္စာလေးပါးနာယူသိမယ်လေ့လာသိမယ်နောက်ပြီးတော့ကိစ္စဉာဏ်တကယ်ကျင့်ကြအထုတ်လို့သိရမယ်ခုလိုတရားနာတာတွေပါကြတော့လေလေ့လာကြသစ္စာဉာဏ်ကောပေါ့ဒါနာယူသိတဲ့သဘောပဲနောက်ကိစ္စဉာဏ် ဒါတော့ကျင့်သုံးလို့သိတဲ့သဘောပဲနော်ကတညာကျင့်သုံးလိုက်တဲ့အခါကျမဲ့ညာဖွညာရနောက်ကပိဿကနာညာရဟောငါဘာမဲ့ရသွားပြီဘာဖို့ရသွားပြီအဲ့ဒါသိတယ်အရှင်30လုံးသိရဘုန်းကြီးဟိုပရိယပရိပတ်တိပရိပရိယတိပရိပတ်တိပရိဝေရာဆိုတာ ਨੇ အတူတူပဲ ပရိယတိဆိုတာလေ့လာတာသင်ယူတာပဲဒါပရိယတိအသိပရိပတ်တိဆိုကျင့်တာကျင့်မှာဒီဉာဏ်တွေရတာကိုခုနသေစ္စာ၄ပါးသိမှာ စာဖတ်ရုံနဲ့မရဘူးဗျစာဖတ်ရသိတာစာသိပဲတရားနာလို့သိတာလည်းနာသိပဲတကယ်မသိဘူးနော်ပฏิပတ်တိတကယ်ကျင့်မှသိတဲ့အကျင့်မျိုးဖြစ်သိတာမျိုးဖြောင်းလို့သိတဲ့အခါကျတော့တော့သိလာပြီပฏิပတ်တိတကယ်ကျင့်တဲ့အခါပရိဝေဒမဉ္ဇဏ်ဖုန်ဉာဏ်နဲ့ပစ္စုကနာနဲ့ဉာဏ်ရသွားပြီပရိဝေဒဖြစ်သွားအဲ့ဒါနဲ့တူတူပါအဲတော့မြတ်စွာဘုရားကဒီမေဇိမဗရာလမ်းစဉ်ညာ ဘာဝနာမြတ်ဉာဏ်ဖြင့်သစ္စာလေးပါးကိုဘာလို့ရမလဲဘာဝနာမြတ်ဉာဏ်နေနဲ့သိတယ်သစ္စာလေးပါးအခြေခံနံပါတ်1အသိရမယ်သစ္စာလေးပါးကို အခြေခံနာယူသိသုတ္တမြတ်ဉာဏ်သစ္စာဉာဏ်နဲ့လည်းသိရမယ်နော်ပထမအဲ့ဒီသုတ္တမြတ်ဉာဏ်နဲ့သစ္စာလေးပါးသိဖို့အတွက်ပထမဆုံးဟောတာပါဟောတဲ့အခါကျတော့ဘုန်းကြီးတို့ဒီမှာတော့နည်းနည်းလေးဒီဆရာကြီးက အခုကဓမ္မကြီးတို့ဒကာကြီးတို့ကလည်းစာနဲ့သင်နေတော့စာသဘောအရင် ပြောကြတော့ပထမအိမ်မှာကြည့်လိုက်ပေါ့ပါဠိလေးကဣရံခောပါဏဘေကေဒုက္ခရိယသစ္စာဒါသစ္စာဉာဏ်ကိုသုဒ္ဓမယဉာဏ်နဲ့ပြောနေတာပေါ့ဒါကိုသစ္စာဉာဏ်ခေါ်တယ်အဲ့ဒါဘာလဲဇာတိပိဒုက္ခစရာပိဒုက္ခပြာတိပိဒုက္ခမရဏပိဒုက္ခ တကယ်ဘုန်းကြီးတို့ရဲ့ဓမ္မစကြာပါဠိမှာအဲ့ဒါပဲပါတယ်အဲစာပေပညာရှင်တွေကဘာထောက်ပြထားလဲဆိုတော့တကယ်တကယ်ဒီရဲ့အကျယ်ဟောထားတဲ့တရားတွေရှိတယ်ပြီးတော့မှဝိပင်းကျမ်းဆိုတာရှိတယ်ပြီးတော့မှဝိပင်းကျမ်းတွေထဲမှာကျသူအကျယ်ဟောထားတာရှိတယ်အကျယ်ဟောထားတဲ့ဟာကျတော့ဒီတုံနဲ့တချို့ဟာတွေကွဲလဲချက်တွေဖြစ်နေတယ် အဲ့ဒါလေးကိုဆရာတော်တွေကကျိုးဆရာတော်ကအဲ့ဒီတိုင်ဖြစ်စေချင်တာလေးလည်းပြောတယ်ပေါ့ဥမာဆိုပါလားအိမ်မှာကြည့်လဲဇာတိပိဒုက္ခစရာပိဒုက္ခဗျာတိပိဒုက္ခဒီဘုန်းကြီးတို့ဓမ္မစကြာသုံးမှာတော့ဗျာတိပိဒုက္ခပါတယ်တကယ်ဟိုဒီတရားတွေကိုဖွင့်ဆိုတာအကျယ်ပြထားတယ်အဘိဓမ္မာဝေဘင်ကြံကြဒီစားဗျာတိပိဒုက္ခကမပါပြန်ဘူးမရဏမိဒုက္ခရဲ့နောက်မှာတို့အကျယ်ဖွင့်ထားတဲ့ ဝိဘင်းပေါ့ဒါဘုရားရှင်ကိုယ်တိုင်ဟောတာပြီးဓမ္မဝိဘင်းကြတော့ဘာပါပြန်လဲဆိုတော့အဲ့ဒီကြပါတောကပရိဒေဝဒုက္ခဒေါမနတုပါယတာပြီးဒုက္ခဒါလေးပါနေပြန်အဲ့တော့ဒီမှာမှတ်ထားဖို့ရာကဗျာတိပိဒုက္ခဝိုက်ထားမယ်ဒါကဘုန်းကြီးတို့ခုရထားတဲ့ပုံကိုယ်ရဲ့ဓမ္မစကြာပါဠိထဲမှာနောက်ကထဲ့ကျင်တာဗရဏမိဒုက္ခနောက်မှာကျတို့ပြိဿသမုပ္ပါဒ်တရားတိုင်းပဲတောကပရိဒေဝ ဒုက္ခဒေါမနတုပါယတာပိဒုက္ခခုတော့ဘုန်းကြီးမရိုက်ရသေးဘူးတော့လေးတွေကြိုက်ခိုင်းပြီးမှပြန်ပို့ပေးပါမယ်ဒါသူကအဲ့ဒီလိုကြိုက်ကြတယ်အဲ့တော့ဗျာရိပိဒုက္ခပဲထဲ့မလားနောက်ကသောကပရိဒေဝဒုက္ခဒေါမနတုပါယတာပိဒုက္ခပိထဲ့မလားဘယ်ဘက်ကပို့ပြီးတော့ကောင်းတယ်လေဘယ်ပါဠိပါတာပို့ကောင်းတယ်လေဆိုတော့ဒီဝေဖန်စီစစ်ချက်တွေဆုံးဖြတ်ချက်တွေနဲ့ပြောကြတယ်ပေါ့ တကယ်လို့ဗျာရိပိဒုက္ခလို့ထည့်မယ်ဆိုရင်ဒီပါဠိပဲထည့်ပြီးဒုက္ခပရိဒေဝဒုက္ခဒေါမနတုပါယတာပိဒုက္ခဆိုတဲ့ပါဠိမထည့်ဘူးဆိုရင်လက်ရှိပါဠိတိုင်းပေါ့အဲတော့ဘယ်လိုဖြစ်နေလဲဆိုတော့ဗျာရိနာဗျာရိဆိုဖြားနာခြင်းပေါ့ယောဂဖြစ်ခြင်းပေါ့ယောဂဖြစ်ခြင်းနဲ့မှာခုနကဒုက္ခပရိဒေဝဒုက္ခဒေါမနတုပါယတာအဲ့ဒီမှာပါတယ်ပေါ့ ယောဂဖြစ်တယ်ဆိုတော့အဲ့ဒီမှာဒုက္ခပုတ်ထဲမှာပါဝင် နေတယ်ဒုက္ခပရိဒီဝဒုက္ခထောမနာတုပါရဆိုရင်တော့တကယ်လို့ဒီဗျာတိပုတ်တင်ပါနေမယ်ဆိုလို့ရှိရင်တော့ဒီဒုက္ခတစ်ခုပဲနောက်ကဒုက္ခပရိဒီဝဒုက္ခထောမနာတုပါရတာဒုက္ခပရိဒီဝဒုက္ခဒေါမနတဥပါယတဉာဏ်နဲ့ပုတ်တယ်မပါဝင်ဘူးတောကာတို့ပရိဒီဝတို့ ဒေါမနတာဥပါယတာတို့ကဒီဗျာဒိပုတ်ထဲမှာမပါဝင်ဘူးနော်ဒါကြောင့်မို့ဗျာဒိတုတ်ခေါ်ပြီးမပါဘဲနဲ့တောကပရိဒေဝဒုက္ခဒေါမနတာဥပါယတာဒုက္ခဆိုတဲ့ပုတ်လေးပါရင်ပုတ်ကောင်းတယ်ဒီလိုပြောတယ်။ဘာဖြစ်လဲလဲဆိုတော့ဒီခုနကအဲ့ဒီဒုက္ခတွေမှာဗျာဒိပုတ်ကပါနေတယ်။ကိုယ်ဆင်းရဲတယ်ဆိုတော့ယောဂဖြစ်ရင်ယောဂဝိညာဉ်ဖြစ်လာရင်ဒါကိုယ်ဆင်းရဲမှုကကြုံတာပဲ။ ဗျာဒိယောဂဝိနာဖြစ်တာပဲနော်ယောဂဝိနာဖြစ်ရင်ခုနကာယိကဒုက္ခတွေမှာပါသွားတာပဲတကယ်လို့ဗျာဒိပိဒုက္ခတွေပါမယ်ဆိုရင်တော့ခုနကတောကပရိဒီဝဒုက္ခဒေါမနတုပါယတာဆိုပုဒ်ထဲမှာဒုက္ခတပုဒ်ပဲပါတယ်တောကပရိဒီဝဒေါမနတဥပါယတာကျမ်းနေတယ်ဒါကြောင့်မို့ပညာရှင်ဆရာတော်များကတော့ပညာရှိဆရာတော်များတော့ဗျာဒိပိဒုက္ခပါတာတဲ့ တောကပရိဒေဝဒုက္ခဒေါမနတုပါယတာပိဒုက္ခပါရပုကောင်းနေခုတော့ဒီတိုင်းမှမှတ်တာနော်ဘာလေးရေးဖို့ခက်လို့အဲတော့သူတို့ပညာရှိဆရာတော်ကြီးတွေကဘလို့ဖြစ်စေခြင်းလဲဇာတိပိဒုက္ခစရာပိဒုက္ခဓာတိဒုက္ခထားခဲ့မရဏံပိဒုက္ခံပြီးတော့တောကပရိဒေဝဒုက္ခဒေါမနတုပါယတာပိဒုက္ခပြီးတော့မှအပိတံပယောကောဒုက္ခော ပိယဝေပြောဝဒုက္ခယံပိဿာနာလပတိတံပိဒုက္ခံတံခိတ်ဒေနာပြင်စုပါရဏခန္ဓာဒီဒုက္ခဒီလိုရှိစေခြင်း ਨੇ တော့ပြောချင်တာကတော့ဆရာတော်ကြီးပညာရှိဆရာတော်ကြီးတွေလို့ဆိုရင်တော့ဗျာတိပိဒုက္ခကိုဖြုတ်ထားခဲ့ပါနောက်ကဘာထည့်မလဲမရဏမိဒုက္ခရဲ့နောက်ကနေပြီးတော့တောကပရိဒေဝဒုက္ခဒေါမနတုပါယတာပိဒုက္ခအဲ့ဒီလိုလေးဖြစ်စေခြင်း ਨੇ နော်ကိုတော့ဒီတိုင်းမှမှတ်ထားမယ်နော်နောက်မှဘုန်းကြီးစာရိုက်ပြီးမှဖြန့်ပေးမယ်ဒါတော့ကိုကြိုက်တရားကျဲနိုင်ပါတယ်မူရင်းငကိုရှိတာတော့ဗျာဒီပိဒုက္ခအဲ့တော့အဲ့ဒီဒုက္ခသဘောတွေကိုအခုလေ့လာကြရအောင်ဒုက္ခအမှန်တရားတစ်ခုဗုဒ္ဓမိန့်ခဲ့တယ်အဲ့ဒီဒုက္ခအမှန်တရားတွေမှာပထမကပါလဲဆိုတော့ဇာတိပိဒုက္ခဒါမွေးလာရင်ဒုက္ခနော် ဒီဘဝလူဘဝရောက်လာရင်ပရိသန်နေနေခဲ့ကြပြီ ဆိုရင်ဒါဒုက္ခပဲဘုန်းကြီးတို့ပရိသန်နေတဲ့ဆင်းရဲကတော့တာမန်လူသားသားတွေပရိသန်နေတဲ့နေတဲ့ချိန်တော့ဘုန်းကြီးတို့ကအသက်ကလည်းအယောရလည်းဘာမှလည်းမသိသေးတဲ့အခါကျတော့ဆင်းရဲဒုက္ခကတော့သိတဲ့လူအင်တာနဲပါတယ်အမိဝမ်းထဲမှာနေခဲ့တဲ့ဒုက္ခတကယ်ကိုပါရမီတူရှိတဲ့ပုံကိုယ်ကြီးသိတယ်။မရှင်သူလေးရဲ့လောင်းလေးတွေလို့ရှင်သာရိပုတ္တရာတို့လိုဒါမျိုးသိတယ် ရှင်သူလေးလောင်းလေးအောင်မွေးဖွားတော့သူ့အမေဝမ်းထဲမှာ9နှစ်နဲ့9ရက်နေခဲ့ရတယ်။မွေးဖွားသွားခြင်းသူကစကားပြောနိုင်တယ်။သူ့အမေကဖျားမွေးတဲ့တန်ဃာတွေကိုဆွန့်ကတ်တယ်။အိမ်ကြွလာတယ်။ဖျားကိုလည်းကြော့တယ်။ပြီးတော့ရှင်သာရိပုတ္တရာရှင်မြတ်ကြီးနာကိုလည်းသွားပြီးတော့ကြော့တော့ကြော့ပြီးတော့ရှင်သာရိပုတ္တရာကိုလိုမြတ်ကြီးဒီကလေးကိုမေးတယ်ရှင်သူလေးအလောင်းလေးကိုချစ်သား နေလို့ထိုင်လို့ကောင်းလားအရှင်ဘုရားဘယ်လိုလုပ်နေလို့ထိုင်လို့ကောင်းပါလဲအမိဝမ်းနဲ့မှာ9ရက်နဲ့အဲ9နှစ်နဲ့9ရက်ပရိသန်နေနေကြရတာဘယ်လိုချမ်းသာနိုင်ပါလဲဘုရားဒါပေမဲ့အမေဖြစ်သူကတော့ရှင်သာရိပုတ္တရာရှင်မြတ်ကြီးနဲ့ဒီသားလေးစကားပြောတာမြင်တော့တိတ်ဝမ်းသာနေတယ်။ဟိုကတော့တကယ်ကိုဆင်းရဲဒုက္ခတွေမြင်နေတာတွေကိုပြောနေကြတာ။ဒါမျိုးပေါ့ အဲသူတို့လိုပုံကိုယ်တွေဆိုရင်တော့တကယ်ကိုပရိသန်နေနေခဲ့တဲ့ဆင်းရဲဒုက္ခကိုမြင်နေပြဘုန်းကြီးတို့တွေတွေကြမမြင်ဘူးဒီဒီဆင်းရဲဒုက္ခမမြင်တော့ဒါကိုဆင်းရဲဒုက္ခအစစ်မထင်ဘူးပေါ့ဒါကိုလေဖခင်ကဆင်းရဲဒုက္ခလို့ဒါမိန့်ထားတယ်ပေါ့နော်အဲတော့အဲ့ဒီပရိသန်နေနေခဲ့တဲ့အတွက်နောက်ထပ်ဘာတွေဖြစ်လာလဲဆိုတော့အိုရတဲ့ဒုက္ခတွေဖြစ်မယ်ပြီးတော့အိုတဲ့အခါကျတော့ ဒီထဲလို့ဆိုရင်တော့ဒီထဲကပုံဒီပါဠိတိုင်းပဲပြောကြအောင်ပေါ့လေဟိုကတော့ခုနအမှားအမှန်တိုင်းပြောတာဒီထဲရှိတဲ့အတိုင်းဆိုဟိုလို့ရင်ယောဂဝိနာဖြစ်မယ်ယောဂဝိနာဖြစ်ရင်နောက်ကမရဏသေတာတွေလည်းဖြစ်မယ်ပေါ့ဟိုတဲ့ဒုက္ခယောဂဝိနာဖြစ်တဲ့ဒုက္ခသေတဲ့ဒုက္ခပေါ့ဒီလိုဖြစ်လာဒီ မအို့ခင်ယောဂဝိနာမဖြစ်ခင်မသေးခင်မှာဒုက္ခပရိဒေဝဒုက္ခဒေါမနတဒီဒုက္ခတစုကလည်းဖြစ်တာပဲနော်ဒုက္ခသူ့အစုနဲ့သူဖြစ်နေတယ်ပရမကပရိဒဏ်နေခဲ့ခြင်းကြောင့်ပရိဒဏ်နေခဲ့ခြင်းအကြောင်းနောက်ကဟိုတာတော့နာတာတော့ဒေတာတော့တတွဲဒါရလည်းဒေတာဘောဖြစ်တာပဲအဲအိုရာတွေမကြုံရင်ယောဂဝိနာမဖြစ်ခင် မသေးခင်မှာနောက်ကလည်းပါလာသေးလေအခုဘုန်းကြီးတို့တွေပြန်ကြည့်လိုက်ပေါ့နော်မဟုတ်ရင်တော့ကတွေမကြုံပါဘူးလေကြုံတော့အသားရှင်သာသမီသာသမီရှင်သာသမီတော့ကပစ္စည်းရှင်ပစ္စည်းပြီးတော့ကခန္ဓာကိုယ်ရလဲခန္ဓာကိုယ်တော့ကကြုံတာတော့ကတွေကကြုံတာလှုပ်ရှိတာလှုပ်တော့ကပူဆွေးရတာလေဒီတော့ကတွေကဒါနေဆက်ပြန်တော့ငိုကြွေးရတာကြုံတယ်ကိုယ်ကလည်းဆင်းရဲရတယ်စိတ်ကလည်းဆင်းရဲရတယ်ကိုယ်ဆင်းရဲတာကိုဒုက္ခစိတ်ဆင်းရဲတာကိုဒေါမနတ စိတ်ဆင်းရဲမှုတွေပြင်းထန်လာတဲ့အခါမူးမေ့မျောသွားတာဒါဥပါယတာခေါ်တယ်ဒီဒုက္ခတွေကလည်းတစုံအတွဲလိုက်ဖြစ်တာနော်ဒါတွေကဘာအကြောင်းမို့လဲမေးရင်ပဋိသန္ဓေနေခဲ့လို့အဲတော့တွဲပြရင်တော့မွေးတာရဲ့အိုတာရဲ့နာတာရဲ့ဒေတာဒါဒုက္ခတတွဲဆိုရင်တာရဲ့ပုဆွေးတာရဲ့ကိုဆင်းရဲစိတ်ဆင်းရဲဖြစ်တာရဲ့နော်ပူလောင်မှုတွေဖြစ်တာရဲ့ ဒါတတွဲပေါ့ဒါသူ့အတွဲနဲ့သူပေါ့နော်ခုနကပထမဆုံးအတွဲကမွေးတယ်အိုတယ်နားတယ်သိတယ်မွေးခြင်းကြောင့်အိုနာသိဒုက္ခတွေကြုံတာပေါ့အဲတော့အိုနာသိဒုက္ခတွေဒီမွေးလာလို့အိုနာသိဒုက္ခတွေကြုံတယ်အိုနာသိဒုက္ခတွေမကြုံခင်မှာဘာတွေကြုံလာတဲ့တော့ကတောကပရိဒေဝဒုက္ခဒေါမနတုဘာယတာနော် ဆိုရင်ရမယ်ပူဆွေးရမယ်ဆိုရင်ပူဆွေးရမယ်ငိုကြွေးရမယ်ကိုယ်ကလည်းခံခဲ့ကိုယ်လည်းနာမယ်စိတ်လည်းနာမယ်ကိုယ်လည်းဆင်းရဲမယ်စိတ်လည်းဆင်းရဲမယ်ပြီးတော့မူးမေးလောင်ဖြစ်မယ်ဒါလည်းတတွဲပေါ့ဒီဒုက္ခတွေကလည်းတေချာဝလာမှာပဲအဲ့မျိုးမှတ်ထားမယ်ဒါတတွဲနောက်ထပ်တစ်ခါလွယ်လွယ်ကူမှတ်ခြင်းအပိယတံပြောကောဒုက္ခပိယဝေပြောဒုက္ခ မုန်းတဲ့ပုဂ္ဂိုလ်နဲ့ဆုံရတာဒါဒုက္ခတစ်မျိုးချစ်တဲ့ပုဂ္ဂိုလ်နဲ့ကိုယ်ရတာဒါဒုက္ခတစ်မျိုးအပိယတံပြောကောပေါ့မုန်းဆုံပိယဝိပြောကောချစ်ကိုယ်ရပေါ့ဒါလည်းဒုက္ခတစ်ခုပဲနော်ဒုက္ခတွေကအမျိုးမျိုးလာတယ်ဒီမှာပါဠိလေးထိုးပြနေအဲတော့ဇာတိပိဒုက္ခစရာပိဒုက္ခဗျာတိပိဒုက္ခမရဏံပိဒုက္ခံ အဲ့မှာကြည့်လိုက်နော်ဒါတတွဲမှတ်မယ်နောက်အဲ့ဒီနောက်မှာတတွဲကြံသေးတယ်သူကခုနကစာပေမှာမပါတာကြီးထဲမှာပါမထားဘူးတောကပရိဒီဝဒုက္ခဒေါမနသူဥပါယတဒီဒုက္ခတတွဲပေါ့နော်သူ့နောက်ကလာဒီထဲမှာပြန်ကြည့်မယ်နော်ဇာတိကြောင့်မို့အိုတာယောဂဝိနာဖြစ်တာတေတာဖြစ်တယ်ဒါကြောင့်မို့သူတို့ကတတွဲဇာတိအကြောင်းသရမရဏဒုက္ခသရမရဏ စရာရဲ့ဗျာတိယမနာအကျိုးဒီဒီဒုက္ခလေးမျိုးကတထွဲပေါ့ဒီဒုက္ခလေးမျိုး ကြောင့်မို့နောက်ထပ်ဘာတွေဖြစ်လာလဲဆိုတော့ဒီဒုက္ခလေးမျိုးကြောင့်ခံပြီးတောကပရိဒီဝဒုက္ခဒေါမနတုဥပါယတာဒါတထွဲဒါဗမာလိုပြောရင်ဆိုရင်ပူဆွေးတာငိုကြွေးတာကိုဆင်းရဲတာစိတ်ဆင်းရဲတာ ကိုပူပန်တာအင်ပြီးတော့မူးမေ့သွားလောင်ဖြစ်တာဒါတထွဲနောက် အပိယိတံပြောကထုတ်ကောပိယိဝေပြောထုတ်ကောဒါကအပိယိတံပြောကထုတ်ဟုတ်ခေါ်ဆိုဘာလဲဆိုမုံတဲ့ပုံကုံနဲ့ဆုံရတာပေါ့အပိယဆိုတာမချစ်မနစ်တဲ့မလိုလားတဲ့ဝတ္ထုအာယုံပုံကိုကြီးတယ်မဟုတ်ဘူးနော်မချစ်မနစ်စရာအာယုံနဲ့တွေ့မယ်မချစ်မနစ်စရာအရာနဲ့တွေ့မယ်ဆိုရင်ဒါလည်းဒုက္ခဖြစ်တာမချစ်မနစ်တဲ့ပုံကုံနဲ့တွေ့မယ် မကြိုက်တဲ့အာယုံနဲ့တွေ့မယ်ဆိုရင်လည်းဒုက္ခဖြစ်တာနော်များသောအားဖြင့်လူတွေကနားလည်ထားတာကဟိုမုံဆုံဆိုတာမုံတဲ့ပုံကုန်နဲ့ဆုံတာတော့ပဲဒုက္ခဖြစ်တာထင်တာမဟုတ်ဘူးနော်တကယ်တမ်းကျတော့အပိယမလိုလားမနစ်သက်မမြန်နိုးစရာဝတ္ထုအာယုံဒါတွေလည်းဆိုင်တယ်မနစ်သက်မမြန်နိုးတဲ့အရာနဲ့တွေ့လာမယ်ဆိုရင်တော့ဒုက္ခဒုက္ခဖြစ်တာပဲ မနှစ်သက်မမြတ်လို့တဲ့ကိုစားခြင်းတာတစ်မျိုးရလာတစ်မျိုးဆိုရင်ဒါလည်းအပိယ။ဒါကြောင့်မုန်းတာနဲ့ဆုံးတာ။ကိုမကြိုက်တဲ့တန်ကြားတယ်ကိုမကြိုက်တဲ့နော်အစင်းကိုတွေးမယ်ကိုမကြိုက်တဲ့အနံ့ရမယ်ကိုမကြိုက်တဲ့အတွေ့အထိတွေတွေးမယ်ဒါလည်းဒုက္ခဖြစ်တာ။အဲတော့မနှစ်သက်မမြတ်လို့ရတဲ့ဝတ္ထုတွေအာယုန်တွေပုံကိုယ်တွေဒါတွေမှတ်တာ။ပိယဆိုတာဘာလဲလိုလားနှစ်သက်မြတ်လို့စရာဝတ္ထုတွေ အာယုန်တွေပုံကိုယ်တွေဒီလိုနားလည်ထားလိုက်ပေါ့ဒီတော့အဲ့ဒီမနစ်သက်မမြတ်နိုးရတဲ့ဟိုထူတွေအာယုန်တွေပုံကိုယ်တွေတွေ့လာပြီးကြုံလာပြီးဆုံးလာပြီးဆိုရင်ဒါကောမှမုံဆုံးပေါ့မုံဆုံးတဲ့ဒုက္ခချစ်ကွဲဆိုတာကကိုနှစ်သက်မြန်နိုးတဲ့အရာဝတ္ထုတွေအာယုန်တွေပုံကိုယ်တွေကွဲရမယ်ဆိုတော့ကွဲကြပြီဆိုလဲဒုက္ခဖြစ်တာပဲဒါကြောင့်အပ္ပိ ပိအပိတံပြောကောဒုက္ခပိဝေပြောကောဒုက္ခချုပ်ပြောရင်တော့မုံဆုံချစ်ကွဲပေါ့ဒါဒုက္ခတစ်မျိုးပရမကမွေးအိုနာတိဒုက္ခတစ်မျိုးနောက်ဆိုရင်ဆိုရင်နာပြီးတော့ခါကျတော့ကိုယ်စိတ်နာကျင်နာပြီးတော့ပြင်းစွာမူးမေပူပန်နာနော်တောကပတိတွေပေါ့ဆိုရင်ပူဆွေးတာငိုကြွေးတာ ကိုယ်စိတ်နာကျင်နာပြီးတော့မိုးမေးလောင်ဖြစ်တာဒါတတွဲဘုံဆုံးချစ်ကိုရတွဲပေါ့ဒီတော့နည်းနည်းစဉ်းစားဒီသဘာဝဖြစ်စဉ်ကြီးကမိုးအိုနာသေးတဲ့သဘာဝဖြစ်စဉ်ကြီးပြီးတော့ဆိုရင်ပူဆွေးတာငိုကြွေးတာကိုယ်ဆင်းရဲဆေးဆင်းရဲဖြစ်တာလုံးဝမူးမေ့သွားတာဒီသဘာဝဖြစ်စဉ်ပဲဖြစ်ဖြစ်ခုနကကိုနှစ်သက်တဲ့ ပုဂ္ဂိုလ်ဝတ္ထုအာယုန်တွေပဲဖြစ်ဖြစ်မနစ်သက်တဲ့ပုဂ္ဂိုလ်ဝတ္ထုအာယုန်တွေပဲဖြစ်ဖြစ်ဒီပေါ်မှာဘုန်းကြီးတို့ကဆွဲလန်းထားရင်ဘာဖြစ်လဲပေါင်းဆောင်ရတဲ့ဒုက္ခခံစားရတာပဲဒါတွေကိုဆွဲလန်းမထားရင်တော့ကိုယ်ကွင်းရတဲ့ဒုက္ခခံစားရတယ်ဒီလိုအိဗယ်နဲ့ဖွင့်တာပေါ့နော်ပြန်ပြောပါမယ်ခုနမွေးဩနာတေဆိုတဲ့တဘာဝဖြစ်စဉ်ကြီးဖြစ်ဖြစ် ပူဆွေးတာမူကြွေးတာကိုဆင်းရဲဆိတ်ဆင်းရဲဖြစ်တာမူးမိတဲ့ဒုက္ခပဲဖြစ်ဖြစ်တခြားကိုဆွေးလန်းနှစ်သက်စရာ ဖြစ်တဲ့ပုဂ္ဂိုလ်ဝတ္ထုအာယုံပဲဖြစ်ဖြစ်မချစ်မနစ်သက်စရာဖြစ်တဲ့ပုဂ္ဂိုလ်ဝတ္ထုအာယုံပဲဖြစ်ဖြစ်ဒါတွေကိုအဲခုနအဲမချစ်နစ်သက်စရာဝတ္ထုအာယုံတွေပဲဖြစ်ဖြစ်ပေါ့ဒါတွေကိုကပေါင်းစုံလိုက်ရင်ပေါင်းစုံတဲ့ဒုက္ခ အဲ့ဒီအရာတွေနဲ့ခွဲခွာသွားတော့မယ်ဆိုရင်လည်းဒါမနေ့နှစ်သက်ဆရာဝန်တွေတတ်မှတ်ထားတဲ့ဟာတွေလို့ဆွဲလန်းထားရင်လည်းကိုယ်ကွင်းရတဲ့ဒုက္ခခံစားရတယ်။ဒါပေမဲ့ဘုန်းကြီးတို့နည်းနည်းစဉ်းစားဖို့ရတော့ဘာလဲဆိုတော့ဒီတဘာဝဖြစ်စဉ်တဲ့တဘာဝအတိုင်းပဲဖြစ်နေပါမယ်။ဘယ်သူအလိုချမဖြစ်ဘူး။ဘုန်းကြီးလိုချလည်းမဖြစ်ဘူး။အခုသင်္นานသူသင်္นานသားတွေအလိုချလည်းမဖြစ်ဘူး။ဒါလေးနားလေးသဘောပေါက်ရင်ဟောမွေးလာလို့အိုနာတဲ့ဒုက္ခတွေကဖြစ်တာပဲ။ မိုးလာလို့ဒီတောကပရိတောကိုဆိုရင်တော့ပူဆွေးတာငိုကြွေးတာကိုဆင်းရဲဆင်းဆင်းရဲတွေဖြစ်တာဟုတ်လုံးဝမေ့မျောသွားဖြစ်တာတွေကဒါကြောင့်မိုးလာလို့ပဲအဲ့ဒီပုံမှာဘုန်းကြီးတို့ကဘာဖြစ်လဲဆွေးလမ်းမှု ဖြစ်တာပေါ့ဗျာဟောဒါငါသမီးငါသမီးပဲငါသားပဲငါเจ้าပဲဒီဆွဲလမ်းမှု အဲတော့နည်းနည်းစဉ်းစားဖို့ရကဒီမွေးတာတွေအိုတာတွေနာတာသေးတာတွေကကိုယ်ဒုက္ခဖြစ်သလားသို့မဟုတ်ဒုက္ခပရိတွေကဒါတွေကပဲဒုက္ခဖြစ်သလားအဲ့ဒီပုံမှာဆွဲလန်းမှုကဒုက္ခဖြစ်သလားဒါလေးစဉ်းစားဖို့ပဲနော်တကယ်တမ်းကျတော့ဘုန်းကြီးတို့ကမွေးမွေးတာတို့အိုတာတို့ယောဂဖြစ်တာသေတာတို့နောက်တစ်ခုကခုနကဆိုရင်ပူဆွေးမှုကြွေးတာကိုယ်ဆင်းရဲဆင်းရဲဖြစ်တာ ကိုယ်တွေမူမေ့သွားလောင်ဖြစ်တဲ့ဟာတွေကသူ့တဘာဝဖြစ်နေတာပဲဒီပုံမှာဘုန်းကြီးတို့ကအဲ့ဒီပုံမှာအဲ့ဒီတရားတွေပုံမှာဘာဖြစ်တယ်လဲဆိုအဲ့ဒီပုံမှာဆွဲလန်းတာဆွဲတတ်မှတ်ပြီးဆွဲလန်းမှုကဒုက္ခဖြစ်သလားဒါလေးစဉ်းစားဖို့မိုးဥနာတိတွေကကိုယ်ကဒုက္ခပေးသလားဒုက္ခပရိယကိုဒုက္ခပေးသလားဒီပုံမှာဆွဲလန်းတာတွေကကိုယ်ဒုက္ခပေးသလားဒီလိုစဉ်းစားလိုက်လို့ သဘောပေါက်တယ်နော်ဒီဒုက္ခအစစ်တွေကဒုက္ခသဘောတွေကဒုက္ခသဘောအတိုင်းဖြစ်နေမှာသဘာဝသဘာဝအတိုင်းဖြစ်နေမှာအဲ့ဒီပုံမှာဘုန်းကြီးကစွဲလန်းထားတာဟောဒါငါနဲ့တည်တဲ့ပုဂ္ဂိုလ်ငါနဲ့ငါငါပိုင်ဆိုင်ထားတဲ့အရာဝတ္ထုတွေဒါမျိုးတွေသွားစွဲလန်းစွဲလန်းမှုကကိုယ်ဒုက္ခပေးတာဒီစွဲလန်းမှုကဟောဒီပုဂ္ဂိုလ်တည်သွားမယ်ဒီပုဂ္ဂိုလ်တခုတည်းဖြစ်သွားမယ်စွဲလန်းထားငါနဲ့ပတ်သက်တဲ့ပုဂ္ဂိုလ်ငါနဲ့တိမိတ်ဆွေဒီလိုစွဲလန်းနေတာတွေကကိုယ်ဒုက္ခပေးတာ သဘာဝဖြစ်စဉ်ကဒုက္ခမဖြစ်ဘူးသူ့သဘာဝဖြစ်စဉ်တိုင်းဖြစ်တာပဲမွေးလာအိုမဲနာမဲသိမဲဒါကတော့သဘာဝဖြစ်စဉ်ပဲမွေးလာရင်ဆိုရင်ပူရှိဝမ်းနဲ့ကိုကျွေးမဲဒါသဘာဝဖြစ်စဉ်ပဲခုနကမုံတဲ့ပုဂ္ဂိုလ်ဆုံးမဲချစ်တဲ့ပုဂ္ဂိုလ်မုံတဲ့ရာဟုတွေပုဂ္ဂိုလ်တွေဆုံးမဲချစ်တဲ့ရာဟုတွေဘာတွေကွဲမဲဒါတွေကသဘာဝဖြစ်နေမှာပဲအဲ့ဒီပုံမှာဘုန်းကြီးတို့ဒုက္ခဖြစ်ကြတော့အဲ့ဒီပုံမှာဆွဲလန်းထားတာ ကိုဒုက္ခဖြစ်စေတာပဲအဲ့ဒါကိုပြောချင်တာနောက်ဒုက္ခလူမျိုးထပ်စဉ်းစားမယ်နော်ယံပိဿံနာလပတိတံပိဒုက္ခခဏခဏနားထောင်တိုင်းနားလည်သွားလိုက်နောက်တစ်ခုဒုက္ခပါလဲလိုတာမရရင်လည်းဒုက္ခပြောင်းပြန်ပြန်ပြန်မရတာကိုလိုချင်နေလဲဒုက္ခယံပိဿံနာလပတိနော်ကိုလိုချင်တာမရရင်လည်းဒုက္ခဖြစ်တာနော်ဒါကမရတာကိုလိုချင်နေတဲ့ဒုက္ခဖြစ်တာပဲ အဲ့တော့အဲ့ဒီမှာနားလည်လိုက်ဒုက္ခရဲ့ဖြစ်ကြောင်းတရားဘာလဲဆိုတော့မရတာလိုချင်တာလိုချင်တာမရတာအဲ့မှာလိုချင်တတ်မဲ့ဆွဲလန်းနေတဲ့တဏှာဒုက္ခရဲ့ဖြစ်ကြောင်းဒါပိုသဘောပေါက်လာတယ်။ဒါကြောင့်ပြင်စုပါတဲ့အချင်းချုပ်အပြင်ပြောမယ်တဲ့ဗုဒ္ဓတန်ခိတ်တေနာပြင်စုပါတဲ့ခန္ဓာအချင်းချုပ်ပြောရင်တော့ဒီခန္ဓာ၅ပါးဟာဒုက္ခသစ္စာပဲ။ အဲတော့ဒုက္ခနည်းနည်းလေးပိုကြောရှေ့မြော်သိအောင်လို့ပြောချင်တာပါနော်ဒုက္ခဖြစ်ချင်းမဖြစ်ချင်းဆိုတာကဘာလဲတဲ့ဥပါဒံဆွဲလန်းခြင်းမဆွဲလန်းခြင်းပေါ်မှာမူပြီးဖြစ်တယ်ဆိုဒါလေးသဘောပေါက်ဖို့ပဲနော်ဒုက္ခဖြစ်ခြင်းကြောင့်ညာဘာလဲဆွဲလန်းတာဥပါဒနာဆွဲလန်းရင်ဒုက္ခဖြစ်မှာမဆွဲလန်းရင်ဒုက္ခမဖြစ်ဘူးမွေးတာတွေကတော့သူ့သဘောတိုင်းဖြစ်မှာဝိုးရလာရင်ဟိုရမယ်ယောဂဖြစ်ကြမယ်သိကြမယ်ခုနတော့က ူဆွေးတာတွေငိုကြွေးတာတွေကိုဆင်းရဲဆစ်ဆင်းရဲဖြစ်တာတွေဝိုးမေလောင်ဖြစ်တာတွေပိယကိုနှစ်သက်ညံ့နိုးတဲ့ပုံကိုယ်တွေအရာဝတ္ထုတွေကိုယ်ခွဲနဲ့ဒုက္ခဖြစ်မှာလေအပိယကိုမနှစ်သက်မညံ့နိုးတဲ့ပုံကိုယ်ဝတ္ထုအရာတွေဒါတွေကိုပေါင်းစုံမြဒုက္ခဒါတွေကတော့သဘာဝအတိုင်းဖြစ်နေမှာပြဘယ်သူမှဘာလုပ်လို့မရဘူးနော်လိုချင်တာမရတဲ့အခါ မရကျင်တာမရတာကိုမှ လိုချင်တဲ့ခါမျိုးလဲဒုက္ခဖြစ်တာပဲကိုယ့်ကိုပြန်ကြည့်လိုက်နော်ခါလေလိုတာမရတဲ့ကအိုးကိုလိုချင်တာမရတဲ့ကဒုက္ခဖြစ်တာမရနိုင်တာကိုမှလိုချင်နေလဲဒုက္ခဖြစ်တာပဲအဲ့ဒီတောင်နော်တိတ်နားမလဲတော့နောက်တစ်ခုဆက်ကြည့်လိုက်တန်ခိတ်တင်နာပြင်စုပါတဲ့နဲ့ခန္ဓာဆွဲလန်းနေတဲ့နှစ်သက်မြတ်နိုးနေတဲ့ခန္ဓာ၅ပါးဟာအချင်းချုပ်ပြန်ဒုက္ခသစ္စာ အဲ့ဒါဆိုရင်တော့ဒုက္ခရဲ့အကြောင်းတရားကိုပိုးမြင်လာတယ်ခန္ဓာ၅ပါးခုနဇာတိဝိဒုက္ခပါညာအကုန်လုံးချုပ်ပြန်ခန္ဓာ၅ပါးပဲအကုန်ချင်းချုပ်လိုက်မွေးတာပဲဖြစ်အိုရာနာတာပဲဖြစ်ခန္ဓာ၅ပါးပဲသိတာပဲဖြစ်နော်မဟုတ်ဆုံးချစ်ကွဲပဲဖြစ်ဖြစ်လိုချင်တာမရဘူးမရတာကိုလိုချင်တဲ့ဒီအလုံးကခန္ဓာ၅ပါးပဲချုပ်လိုက်အဲ့ဒီခန္ဓာ၅ပါးပေါ်မှာဆွဲလန်းနေတဲ့တွေ့တားနေတဲ့မြတ်နိုးနေတဲ့ အရာဟာဒုက္ခရဖြစ်ချောင်းတရားပဲအဲဒါကိုသမုဒိယသစ္စာလို့ခေါ်တယ်ဒါကိုကြိုးမြင်ဖို့ပါပဲနော်တကယ်တမ်းကျတော့ဒီဒုက္ခတွေရနေပြီးတော့ကိုယ့်ကိုဒုက္ခရဲ့ဖြစ်ကြောင်းတရားတွေကိုကြည်လိုက်လို့ချင်းသဘာဝတွေကသဘာဝတိုင်ဖြစ်နေတာပဲဒုက္ခဖြစ်ကြောင်းတရားကိုကြည်လိုက်လို့အဲ့ဒီပုံမှာဆွဲလန်းမှုမြန်နှုံငါသားငါသမီးငါပစ္စည်းငါဥစ္စာဒီလိုဆွဲလန်းမှုမြန်နှုံမှုတွေ့တာတဲ့ တဏှာကြောင့်ဒီဒုက္ခဖြစ်တယ်ဒါလေးနားလေထားဖို့အဲ့တော့ဒုက္ခရဲ့ဖြစ်ကြောင်းတရားကိုလည်းတို့လိုသဘောပေါက်သွားတယ်ဒီလိုမှတ်ထားမယ်နော်ဒီနေ့ဥမာ၄နာရီ၈နာရီနဲ့မိနစ်40ရှိသွားရင်နော်ဒီလောက်နဲ့တင်ကြဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မြညာဖွညာနိဗ္ဗာန်ကိုရလွယ်ရောက်နိုင်ကြတဲ့ပုံကုန်များဖြစ်ကြပါစေ။